ဣဒရနေနသဟာဣဒရနေနသဟာပင်စင်ငါပင်စင်ငါအခြင်းငါသီလံသမာရိယာမိသမာရိယာမိအရှင်ဘုရားဘုရား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 ကိုယ်ွယ်ရာသုံးပါးနှင့်တကွာသင်္ဃာ၅ပါးရှိသောသီလသင်္ဃာ7ပါးရှိသောသီလကိုမိမိတို့ရည်ရွယ်ချက်ရှိသည့်အတိုင်းကောင်းစွာသောက်တည်ပါ၏ ရှင်ဘုရားသီတရနေနဘုရားယရဏကြယရဏသံဃာယရဏဒီဟုသောကိုယ်ဝေယသုံးပါးနဲ့သဟတကွပစ္စင်္ဂအထင်္ဂသီလအင်္ဂ၅ပါးရှိသောသီလအင်္ဂ၈ပါးရှိသောသီလကိုသာဓုကကတဝါမိမိတို့ဤမှမိအတိုင်းမကြုံပေါ့ကြောင်းကြရအောင်ကောင်းမွန်စွာထိမ့်သိမ်းဆောင်ကြရအပမာရေနာ မမေသောတတိတရားဖြင့်သံပါရိဒဤပြည်စုံအထုကြကိုသမန္တာသကဝါလေသူအတ္တဝကေသန္တုဒေဝတာပါရမဝိရသတာသုလန္တုသကမောက တိအာယလူဒီဝါဝရကနကမေမေရုရာသေဝနာလောသာလောသာလောကဟေတုမုနိဝရဝသနာသောသုမကမမကသာဝေသူသကဝါရေသူယကာရေဝသဓမ္မနောယာမေသနာပုံညာလဘသဗ္ဗနိပါရကံသာဝေနာနုမောရိတောသမ မိဘဝတုသဗရာသာသနာမိသာလောကင်သာဒေဝရကနုသဗရာသာရေဝံဒုတိသဗေဝိဝရေယတနောအာနိကာသမနာဝံသုသာသဗေညာတိဝိ ယာမင်္ဂလံသာရတာယိသိတိသုဘရေဝကာဘုဒ္ဓနာအာရိကေသာတိယရဒိနိသမင်္ဂလံဒေသိတံဒေဝဒေဝနာဘဝဘာဝဝိနာသနံဘာဝလောကဣတတယမေဝန္တမလာမဟေဧဝမေဥဒ္ဒဧကသမေ ကမနာတိဧကမနာတိတာ မာတာတိဥပဒါနာပုဒ္ဓရတ္တသင်္ဃောအနာဂုလသာ

ယာယိသောသံတော်သာတိမိဝါမတာတိသောဒုက္ခကုသိုလ်သောသဗ္ဗဝါကိစိနာပါသတိဧဝပါရိကုလပေတံပရိဒါသမနာမယေကရဏီယမထကုသလေနာညာသာသာနာပရာမိသစ္စာလေကောဥဒုသာဒုသုသာသဝသောသတမုရဏတိမာနိသာလောကောသာသဝရောသာဘာဂေသောသာသလောကဟောတိ

တာဝါသာဝေသီဝါသဘာသတာဘဝန္တုသီတာသံနာဘောသာနိကိုဝေနာတိမြေနာကရတိနာကာစီဇာရောတနာသိကပညာဉာဏ်ဝရပမိတ်စေယမာတာရာမြာဘုဒ္ဓဝါယသဧကဗုဒ္ဓမူရကေယောမေသဘာဝေသုမာနတဘာဝေအပရိမာဏဗိညသဘာဝသုမာနတဘာဝေအပရိမာဏဥဒ္ဓအလ္လတိ ပရာဝေရမသဘာတံသေရံသရဏိသမာဓိယောယာသသဝိရမေတောဧတံတေတိယသမမေတာဝိရမမိယဘာဝံသရိသရုပကမသနာဝါရပရိနာသမ္ပန္နောကာမိတုရိယကိရနိုင်သရောပတိယဘုရားရေတိဣတိပိကောဘဂဝါရာသမသမ္မောသောဝိဇ္ဇသရဏသမ္ပန္နောသုသောလောကဝိရုနုတ္တော para နဝရောမသောတာယတတိယာဒုနေနဝမေနေသယောသနာဘောသကုလနာသာတော်ဘာဝေဘောသုမိနာကန္တာဘုရားလူပါဝေနဝိနာသာမေတုယာဒုနေနဝမေနေသယောသနာဘောသကုလနာသာတော်ဘာဝေဘောသုမိနာကန္တာဓမ္မတဘာဝေနဝိနာသာမေတုယာဒုနေနဝ သာဝနာဘောသုခနာသာသောဘာဘေဘောသုခိနာကန္တံသာနုရဝေနာဝိနာသာတေတု တူကိုလာတာပါဟုတ်ပါဘူးလုံးပြီဟုတ်ပြီအဲဒီနော်ဟမ်ဘယ်လိုလဲဟမ်အဲဒီသာဟုတ်ရဲ့နင်းလို့ဘွားရလားဘုန်းကြီးတွေလက်ွက်တော့ပြလားဟုတ်ပါဘူးအိမ်ဒီနေရာလေးဆောက်လုပ်ပြီးတော့နေတဲ့ခါကာလား ဝီလာနဲ့ပြည့်စုံတဲ့ညာတော်အကျင့်ကိုကျင့်သုံးပြီးတော့နေတဲ့ပုဂ္ဂိုလ်သူများတွေကိုပြည့်ဖိတ်ပြီးတော့မိမိတို့တတ်နိုင်တယ်မြတ်သူတန်ကျူးမှုပူဇော်ရတယ်အဲဒီလိုသူတန်ကျူးမှုပူဇော်ပြီးတော့ဒီကုသိုလ်ကောင်းမှုအဖို့ကိုအဲဒီရက်ွက်ဒေသမှာရှိတဲ့

ကုသိုလ်ကောင်းမှုပြုပြီးမြတ်ပေးဝေတဲ့ပုဂ္ဂိုလ်ဟာမိမျိုးဖာမျိုးဆွေမျိုးတော်လို့လည်းမဟုတ်ဘူးသူကျေးဇူးတွေဆောင်ရွက်ပေးဘူးလို့လည်းမဟုတ်ဘူးသက်သက်ချမ်းသာပါစေကြီးပွားပါစေကောင်းစားပါစေဆိုတဲ့မေတ္တာစိတ်จิตထားပြီးတော့မိမိပြုတဲ့ကုသိုလ်အဖို့တွေကိုမြတ်ပေးဝေပါပြီတဲ့အဲဒီလိုမြတ်ပေးဝေတဲ့အတွက်

သေစရာစဉ်းစားကြည့်မယ်ဆိုယေရှုတရားလည်းကောင်းတာပေါ့လေလောကမှာိုတိုက်တန်တဲ့ပစ္စည်းတစ်ခုကိုလက်ဆောင်ပေးလိုက်တယ်ဆိုလို့ချင်းယေရှုတင်ရတာပဲအမှန်တော့ဘုဒ္ဓနဲ့အသုံးဆောင်ဝတ္ထုပစ္စည်းတွေကိုတစုတဝေးကြီးလာပြီးပေးမယ်ဆိုရင်တော့ယေရှုတင်လို့မဆုံးနိုင်အောင်ရှိမှာပဲဒါလိုပဲကွာ နာပြည်လောကကဝမ်းမြောက်ဝမ်းသာနဲ့သာဓုမောဒနာခေါ်လိုက်ရင်အပြစ်ဖြစ်ပေါ်လာတဲ့နာစီစဉ်နေဆိုတာကသိနေသားနဲ့ချီပြီးတော့မြင်မတွေ့နိုင်အောင်လို့ဖူးတာနဲ့နာစီစဉ်ပိတိကိုလည်းရနိုင်တယ်ဒါတော့ဝမ်းမြောက်ဝမ်းသာကျေးဇူးတင်စရာဘောလို့အဲဒီလိုကျေးဇူးတင်တော့အားဖြင့်ကုသိုလ်ကောင်းမှုပြုများပေးဝေတဲ့ပုဂ္ဂိုလ်တွေကိုနာတွေကတတ်နိုင်နေများစောင့်ရှောက်ကြတယ်ပေပုံပင်ဤတော့ဆိုလို့ရှိရင် မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကရှင်မြတ်နိုးတဲ့တဝီသောသားများကိုစောင့်ကြောက်ပြီးခဲ့တော့မိခင်ဟာမိမိသားကိုစောင့်ကြောက်ရမှာတော့ဖြင့်အကောင်းဆုံးစောင့်ကြောက်တာပဲ။ဉာဏ်သခင်အောင်တတ်နိုင်နေရတာဖြင့်စောင့်ကြောက်ပြီးတော့နေတယ်။အဲဒါလိုပါပဲ။ကုသိုလ်ကောင်းပြုပြီးမြတ်ဝေဝေတဲ့ပုဂ္ဂိုလ်ကိုနာတိကအတုံးပြန်ပြီးချင်းမြန်လို့သောအားဖြင့်ပူဇော်သောအားဖြင့်

လူငွေကြလူဒန်းကြပရိတရားတွေကိုနာကြကောင်းမှုမင်္ဂလာတွေပြုကြနာတွေစောင့်ကြောက်လို့သာမဟုတ်ပါဘူးမိမိတို့ပြုတဲ့ကုသိုလ်ကောင်းမှုကလည်းပဲကောင်းကျိုးချမ်းသာတွေပေးတာပါပဲမနေ့ပိုင်းမှာကုသိုလ်ကောင်းမှုတွေပြုလို့ရှိရင်မနေ့ပိုင်းမှာကောင်းသောနေခ ကောင်းသောနေ့ကောင်းသောအချိန်ခါကာလကိုရတာပဲတဲ့နေ့လယ်ပိုင်းမှာကုသိုလ်ကောင်းပြုနေ့လယ်ပိုင်းမှာကောင်းသောနေ့ကကောင်းသောအချိန်ခါကာလကောင်းသောမင်္ဂလာကိုရတယ်ညနေပိုင်းမှာပြုရင်လည်းထို့တူပဲညနေပိုင်းမှာကောင်းသောနေ့ကကောင်းသောမင်္ဂလာတွေရနေ့မှာပြုရင်လည်းနေ့ကောင်းကျိုးကောင်းကောင်းသောနေ့ကတွေနေ့ရက်တွေအချိန်ကာလတွေမင်္ဂလာတွေရညမှာပြုလို့ရှိရင်ညမှာအဲဒီကုသိုလ်ကောင်းမှုကြောင့်ကောင်းသော နက္ခနေရဲ့အချိန်ခါကာလတွေကိုရသည်ဒီလိုဟောထားတဲ့ဒေသနာတွေရနေကိုယူထားတဲ့ကုသိုလ်ကောင်းမှုတွေကိုကပဲဝမ်းမြောက်ဝမ်းသာနဲ့တက်တက်သာသာနဲ့ပြုထားတဲ့ကုသိုလ်ကောင်းမှုတွေကသူတို့စွမ်းတဲ့ကိုပဲကောင်းကျိုးချမ်းသာမင်္ဂလာတွေကိုရနိုင်ပါတယ်နတ်ဒီကမှာသူတို့ကိစ္စနဲ့သူတို့ရှိနေလို့စောင့်ကြောက်တယ်ဆိုမယ်လို့မေ့ခြင်းမေ့နေအောင်မယ်ကုသိုလ်ကောင်းမှုကတော့ ကိုပြုတာတဲ့ကုသိုလ်တွေကမမေ့ဘူးယူတာတွေမျက်မှောက်မှာလည်းပဲကောင်းကျိုးချမ်းသာတွေပေးနိုင်တဲ့နောက်သားများဘဝတွေဆိုရင်တော့ပြောကြမလို့ဘူးသူကတော့ချင်းဘယ်တော့မှစည်ရင်မပြဘူးဒီကုသိုလ်ကောင်းမှုတွေအင်အားရှိတဲ့ကာလပတ်လုံးကကောင်းကျိုးချမ်းသာတွေလိုက်ပြီးဒီကလာပေးနိုင်တယ်တဲ့ဒါကြောင့်မို့ဒီမင်းနေရာလေးကြောင်းကျွေးပြီးနေတဲ့အခါကာလမှာကုသိုလ်ကောင်းမှုမင်္ဂလာတွေကိုရှိရှိကဘုရားဘာသာဝင်သူတော်စင်တို့ပြုတဲ့အတိုင်းဒီကနေ့ ကုသိုလ်ကောင်းမှုမင်္ဂလာတွေပြုကြသံဃာတော်တွေမြတ်သောဆောင်ရွက်ပေါ်စဉ်တွေလူတိုင်းရမယ်ပြီးတော့ဒီမှာမြတ်သောဘုရားနဲ့တရားရည်မှတ်သားစာဟုတ်တွေလူတိုင်းရမယ်နောက်ယောဂီပုဂ္ဂိုလ်တွေလည်းမြတ်သောသဝေသောဖွယ်တွေကျွေးမှုလူတိုင်းပြီးတော့သာသာကလေးလူတိုင်းရမယ်အဲ့ဒါတွေအကုန်လုံးဒီစေချပြီးတော့ဤသောနာမှာစပြီးတော့ နတ်တွေရောအလုံးစုံသတ္တဝါတွေရောမြတ်ပေးဝေရောကာရှိစေကိုယ်ပဲလိုက်ဆိုကြပါရှင်ဘုရားတို့ရှင်ဘုရားတို့အပိဖြစ်သောအပိဖြစ်သောနေရင်ဌာန၌နေရင်ဌာန၌ သရင်သီလနဲ့သရင်သီလနဲ့ပြည့်စုံတော်မူကြတော်ပြည့်စုံတော်မူကြတော်မြတ်သောအကျင့်ကိုမြတ်သောအကျင့်ကိုကျင့်သုံးကြတော်ကျင့်သုံးကြတော်ပုဂ္ဂိုလ်မြတ်တို့အားပုဂ္ဂိုလ်မြတ်တို့အားကျွေးမွေးလူသား၍ကျွေးမွေးလူသား၍ကုသိုလ်ကောင်းမှုဤဖို့ကိုကုသိုလ်ကောင်းမှုဤဖို့ကိုဆံယနာတို့အားဆံယနာတို့အားမြတ်ပေးဝေရာသည်မြတ်ပေးဝေရာသည်စသည် င့်သာဓုဖြင့်မြတ်စွာဘုရားမြတ်စွာဘုရားကြားတော်မူအပ်သောကြားတော်မူအပ်သောတရားဒေသနာတော်ကိုတရားဒေသနာတော်ကိုအာယုံပြုကြအာယုံပြုကြညီညွတ်ကြ၍ညီညွတ်ကြ၍အသေးဖြစ်သောအသေးဖြစ်သောဤအိမ်၌ဤအိမ်၌နေထိုင်ကြသောနေထိုင်ကြသောတတိတော်တို့သည်တတိတော်တို့သည် မ်ပေး၌ကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့ဒုပွားပါစေခြင်းအကျိုးငါ၎င်းသံဃာဝဆင်းရဲမှာသံမြောက်၍နိဗ္ဗာန်ကိုအမြန်စွာမျက်မှောက်ပြုရပါခြင်းအကျိုးငါ၎င်းရည်ရွယ်၍ လအစရှိတော်သီလအစရှိတော်ဘုံကျေးဇူးတော်နှင့်ဘုံကျေးဇူးတော်နှင့်ပြည့်စုံတော်မူသောပြည့်စုံတော်မူသောသံဃာတော်ရှင်မြတ်တို့ကိုသံဃာတော်ရှင်မြတ်တို့ကိုလူပြီးစွာလူပြီးစွာပင့်ဆောင်၍ပင့်ဆောင်၍အထူးတလဲအထူးတလဲပြုပြင်စီမံထားသောပြုပြင်စီမံထားသောမွန်မြတ်သောမွန်မြတ်သောသံခဲွယ်သံခဲွယ်ဘောဇင်တို့ကိုဘောဇင်တို့ကို Om um, ရောက်လာကြသောရောက်လာကြသောကလျာဏမိတ်တာဖြစ်သောကလျာဏမိတ်တာဖြစ်သောမိတ်ဆွေပေါင်းတို့အားလီမိတ်ဆွေပေါင်းတို့အားလီမောမြတ်သောမောမြတ်သောသာဝေသာဝေတို့ဖြင့်သာဝေသာဝေတို့ဖြင့်တွေးမွေတွေးမွေလူသားလူသားသက်ခံပါကုန်၏သက်ခံပါကုန်၏ ဗျာဖြစ်ဗျာဒုမတပါဒုမတပါသီလအစာရှိတော်သီလအစာရှိတော်ယေရှုတော်နှင့်ယေရှုတော်နှင့်ပြည့်စုံတော်မူသောပြည့်စုံတော်မူသောသေပါတော်သေပါတော်ရှင်မြတ်တို့အားရှင်မြတ်တို့အားဤတရားဤဤတရား မတ္တစာဥတို့ကို၎င်းမတ္တစာဥတို့ကို၎င်းဒီမြတ်သုတ်ဘွာတို့ကို၎င်းသုတ်ဘွာတို့ကို၎င်းအတိယတိအတိယတိပိုင်းခြား၍ပိုင်းခြား၍သေသွန်းကြ၍သေသွန်းကြ၍သုရံပါကုန်၏သုရံပါကုန်၏ရှင်ဖျားရှင်ဖျားယောဂီပေါင်းတို့အားလည်းယောဂီပေါင်းတို့အားလည်းဒီသဗျာကဲတို့ကိုသဗျာကဲတို့ကိုအတိယတိလူရန်ပါကုန်၏လူရန်ပါကုန်၏ ရာဒီကောင်းမှုပေါင်းသည်မာသောတရား၄ပါးတော့ဤဘုံရာကုံကြောင်းဖြစ်သောမေညာပူညာနိဗ္ဗာန်ကိုသက်ဆောင်ပါစေသတည်းကောင်းမှုကြောင့်သတိတော်တို့သည် ယသေယအန္တရဟုသမျှတော်မှာအန္တရဟုသမျှတော်မှာအာခသေအာခသေကင်းလို့ကြာကင်းလို့ကြာဝိကွာရ၍ဝိကွာရ၍သက်ရှိခြင်းသက်ရှိခြင်းအသင်လာခြင်းအသင်လာခြင်းဘွန်အားကြီးခြင်း ယပညာကြီးရင်ဘုံတော်အာနုဘောဤမာရင်ထွေရန်များရင်ဓမ္မာရင်သံသာများရင်သတိတော်ကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်သာခသည်ပြည့်စုံကြ၍ရေခသိန်းတို့၏ ငြိမ်းရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သို့လင်းမြန်စွာရောက်ပါလိုကုန်၏ရှင်ဖရာဒီယနေ့ယခုပြုပြုသမျှသောကုသိုလ်ကောင်းမှု၏အဖို့ပါကကို စိတ်၌စောင့်ရှောက်နေထိုင်သောနာပေါင်းတို့အား၎င်းဤရက်ွက်၌စောင့်ရှောက်နေထိုင်သောနာပေါင်းတို့အား၎င်းဤမြို့၌စောင့်ရှောက်နေထိုင်သောနာပေါင်းတို့အား၎င်းအထူးသဖြင့် စွာသေမှုစွာညပေးဝေပါကုန်၏ညပေးဝေပါကုန်၏ဘုမတပါဘုမတပါအမိယဖာအမိယဖာဆရာသမားတို့အား၎င်းဆရာသမားတို့အား၎င်းဆွေမျိုးတို့အား၎င်းဆွေမျိုးတို့အား၎င်းဤရနိုင်ဤရနိုင်ရောက်ရှိနေသောရောက်ရှိနေသောသိတာပေါင်းအား၎င်းသိတာပေါင်း နှုတ်တော်ဤနှုတ်တော်ဤကိုဆောင်နာကိုဆောင်နာသာနာတော်ဆောင်နာသာနာတော်ဆောင်နာလောကကိုစံကြသောနာလောကကိုစံကြသောနာကြာမင်းကြာမင်းဓမ္မမင်းဓမ္မမင်းသာရှိတော်သာရှိတော်နာပေါင်းတော်၎င်းနာပေါင်းတော်၎င်းသုံးဆုံးတော်သုံးဆုံးတော်အတ္တဝါပေါင်းတော်၎င်းအတ္တဝါပေါင်းတော်၎င်း ပေးဝေပါကုန်၏။မြတ်ပေးဝေပါကုန်၏။မြတ်ပေးဝေပါကုန်၏။မြတ်ပေးဝေပါကုန်၏။အလုံးစုံသောအလုံးစုံသောသတ္တဝါပေါင်းတို့သည်သတ္တဝါပေါင်းတို့သည်မြတ်ရကြ၍မြတ်ရကြ၍ကိုယ်စိတ်နှပြကိုယ်စိတ်နှပြသံသာကြသည်သံသာကြသည်ဖြစ်ပါစေကုန်သတည်းဖြစ်ပါစေကုန်သတည်းအမြာအမြာအမြာရောမူကြပါခင်ဗျာ